သာသနာတော်နှစ်2568ခုနှစ်ဘောဇာတေဂရီ1385ခုနှစ်နေုံလာဇန်10ရက်ခရစ်နှစ်2023မေလ28ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်း၌မန္တရိပဋ္ဌာန်ဝိပဿနာ9ရက်တရားစခန်းကိုယ်မှာဝင်ရောက်ပြီးတော့မန္တရိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ကြတဲ့ယောဂီသူတော်စင်များကိုဓမ္မဒါနအမတဒါနအနေအားဖြင့်မိမိတို့ကိုယ်တိုင်ရှုပွားအားထုတ်နေတဲ့ မဟာတတိပဋ္ဌာနသုတ်တံဒေသနာတော်ထဲမှာဖွင့်ပြထားတဲ့ဣရိယာပဋ္ဌပိုင်းဘုန်းကြီးတို့ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ်ဣရိယာပဋ္ဌပိုင်းဆိုတာတရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီဣရိယာပု၄ပါးစလုံးရှုမှတ်ပွားများအားထုတ်ပုံကို နားလေသဘောပေါက်ပြီးတော့သဘောပေါက်ထားဖို့လိုအပ်ပါတယ်ဒါမှလည်းပဲမိမိအားထုတ်တဲ့အခါကာလမှာအထိုင်ကမ္မထမ်းတကူလည်းမဟုတ်ဘဲနဲ့ရက်တဲ့ကံမှလည်းပဲရက်တဲ့ဣရိယာပုလေးနဲ့ရှုမှအားထုတ်ပြီးတော့နေလို့ရတယ် သွားတဲ့ခံမှာလည်းပဲသွားတဲ့သွားတဲ့အမှုရာခြေလန်းတိုင်းခြေလန်းတိုင်းမှာကိုယ်တတိကပ်ပြီးတော့ရှုမှတ်ပွားများအထုသွားလို့ရနောက်ဆုံးအိယာပေါ်ရောက်လို့လျောက်ဆက်အနားယူတဲ့အခါမှာလည်းပဲဒီတိုင်းနားယူလိုက်တာမျိုးမဟုတ်ဘဲနဲ့ရှုမှတ်မှုလေးနဲ့ကိုယ်အနားယူတတ်သွားမှာဖြစ်ပါတယ်အဲဒီလိုဆိုတော့ ဝိပဿနာဉာဏ်ဓူတွေမဉာဏ်ဓူတွေမဖြစ်တောင်မှကုသိုလ်ထူတော့ဖြစ်နေပါတယ်ကုသိုလ်ထူကတော့ကိုယ်မှာတတိယတဲ့တတိယတဲ့ကိုရှုမှတ်မှုလေးနဲ့ဆိုတော့ဝိပဿနာဘာဝနာကုသိုလ်တွေမိမိရဲ့တဏ္ဍာမှာဖြစ်နေတာအဲလိုဖြစ်နေဖို့အတွက်မေတို့ဣရိယာပဋ္ဌာပိုင်းကိုထူပြုပြီးတော့ဟောကြားပေးတာဖြစ်ပါ ဒါဘုန်းကြီးရဲ့တရားစခန်းပွဲတိုင်းတရားစခန်းပွဲတိုင်းမှာဒီနန္ဒပိုင်းလုပ်ငန်းစဉ်ပြတရားဟောပြီဆိုရင်ဒါပဲဟောပြပါညနေပိုင်းဟောတဲ့တရားညပိုင်းဟောတဲ့တရားကတော့ပြောင်းလဲပြီးတော့ဟောဟောမယ်မနေ့ပိုင်းလုပ်ငန်းစဉ်တရားကတော့ဒါပါပဲအတိပ္ပံ၄ပါးရှုမှတ်ပုံနဲ့ဣရိယာပု၄ပါးရှုမှတ်ပုံနောက်ပိုင်းဒီတဲ့ဒီတဲ့ပို့ပြီးတော့ ယောဂီများရှုမှတ်မှုလေးတွေအားကောင်းလာလို့ရှိရင်တမစင်ပိုင်းရှုမှတ်ပုံတွေအဲ့ဒါလေးတွေပဲအထူးပြုပြီးဟောကြားပေးပါတယ်အဲ့လိုဟောကြားပေးလို့သဘောပေါက်နားလည်နေလို့ရှိရင် ကိုယ်ပဲဣရိယာပုနဲ့ပဲဖြစ်ဖြစ်ဣရိယာပုမရွေးရှုပွားအထုတ်နိုင်သွားတယ်ရှုပွားအထုတ်တတ်သွားတယ် နောက်ပြီးတော့တရားအထုတ်တဲ့ခါကာလမှာနေရာပေါ့ညာသောအားဖြင့်ဘုန်းကြီးတို့အားထုတ်တဲ့ကာကလမှာဘုရားရှိမှတရားအားထုတ်မှတရားအားထုတ်တယ်လို့ဒီလိုသတ်မှတ်နေကြပါတယ်တကယ်တမ်းကျတော့တရားအားထုတ်တယ်ဆိုတာမြတ်စွာဘုရားကနေရာမှာရွေးပြီးပြထားတာမှမဟုတ်ပဲ တာမဇင်ပိုင်းမှာဆိုရင်မြတ်စွာဘုရားစားတဲ့တောက်တဲ့နေရာ ရှုမှတ်ပုံလေးလေးပြတာစားတဲ့တောက်တဲ့နေရာရှုမှတ်ပုံဆိုတော့ဟောဓမင်းစားကန်းထဲမှာလည်းမှတ်လို့ရနေတယ်မိမိတို့ဝဇဝတ္တာကစပြီးတော့ဝတ္တချွတ်တာကစပြီးတော့တန်ဃာဓိပတ္တစီဝရဓာရဏီမြတ်စွာဘုရား ယဟန်တော်များကိုဥတည်ပြီးတော့သင်္ကန်းဝိတ္တသင်္ကန်းယန္နာသင်္ကန်းယုံနာသင်္ကန်းလက်ကြောတင်နာစသည်ပေါ့အဲဒီမှာတပိတ်ထားတာတပိတ်စေးတာတပိတ်သုတ်တာတပိတ်တိန်တာစသည်အကုန်လုံးရှုမှတ်ပုံတွေပြောထားဇာကတောက်ခန်းထဲမှာဖြစ်စေအဝလဲခန်းထဲမှာဖြစ်စေဟောကိုရှုမှတ်လို့ရတာလူများကြတော့အင်းကြီးဝိတ္တလုံကြီးဝိတ္တစသည်အကုန်လုံးကိုရှုမှတ်ရမှာဖြစ်တော့ဟောဝလဲခန်းထဲမှာလည်းရှုမှတ်လို့ရတော့တာ နောက်ဆုံးမြတ်စွာဘုရားဟောတာလေဥစ္စာရပတ္တဝကာမေမင်းတို့ကျင်ကြီးကျင်ငယ်စွမှုပြုရင်လည်းပဲသံဇာနာကာခေကျင်ကြီးကျင်ငယ်စွတဲ့နေရာမှာတော့တတိမလို့ရဘူးဆိုတော့ဟောသတ်စင်ကန်းထဲမှာလည်းရှုမှတ်လို့ရသွားတယ်အဲ့ဒီလိုကိုကနားလေထားရင်ဘယ်နေရာရောက်ရောက်ကိုရှုမှတ်နေရင် ကိုဝိပဿနာကုသိုလ်တွေဖြစ်နေတာ မိမိရဲ့ပါရမီမပြည့်စုံသေးလို့တရားတို့ဉာဏ်တို့မတွေ့ဘူးဆိုရင်တောင်ပါရမီကုသိုလ်တွေတော့မိမိတို့ဖြစ်နေပြီအလေးချက်တွေအများကြီးရသွားပြီအဲ့လိုပေါ့တရားမို့ရှုပုံပွားပုံအထုပ်ပုံကိုတရားရှိတာဝင်တဲ့ပုဂ္ဂိုလ်တိုင်းတရားစကားဝင်တဲ့ပုဂ္ဂိုလ်တိုင်းဘုန်းကြီးတို့အထုပ်တတ်အောင်သင်ပြပေးတာဖြစ်ပါတယ်နောက်တစ်ချိန်မှာတရားစကားနေမဝင်နိုင်ဘူးဆိုရင်တောင် ကိုယ့်အိမ်ကိုယ် ကိုအာထုတ်တတ်နေပြီဆိုရင်ကိုအိမ်မှာကိုအာထုတ်နေလို့ရသွားနိုင်ဘယ်နေရာသွားတော့ကိုအာထုတ်လို့ရသွားတယ်အဲ့လိုအာထုတ်လို့ရအောင်နာနေပိုင်းအချိန်လုပ်ငန်းစဉ်ရှုမှတ်ပုံလေးကိုပဲဘုန်းကြီးတို့ဟောကြားပေးရဖြစ်ပါဒါကြောင့်ဒီမှလည်းပဲဣရိယာပဌာပိုင်းနေရာဖြင့်အခုသွားတဲ့ဣရိယာပုရက်တဲ့ဣရိယာပုကိုဘုန်းကြီးတို့ပြောခဲ့ပြီဒီနေ့နိသိဏောဝါနိသိဏောမိတိပသနာတိ နိသိဏောဝါထိုင်တော်လေးဝါထိုင်နေလေးဝါထိုင်နှုံးထိုင်စေထိုင်ကြိုက်ထိုင်စေမူလီနိသိဏောမိတိထိုင်သည်ဟူ၍ပဇာနာတိတိတိအောင်ရှုတဲ့ထိုင်နေတဲ့မူရာရှုမှတ်ပုံတော့ဘုန်းကြီးတို့ယောဂီများတရားဟောတိုင်းပြောတိုင်းဒါပါနေတာပဲအထိုင်ဣရိယာပုနဲ့ရှုမှတ်မဲ့ပုဂ္ဂိုလ်ဟာအထိုင်ဣရိယာပုဂ္ဂိုလ်ကိုစနစ်တကျ ကြာရှည်စွာ ထိုင်နိုင်တဲ့နည်းနဲ့စပြီးတော့ထိုင်နေကိုကကိုကြာရှည်စွာ ထိုင်နေတဲ့နည်းနဲ့ထိုင်ရတယ်ထိုင်ပြီးပြီဆိုရင်လည်းပဲတရားမရှုမှတ်ခင်လေးမှာဘုန်းကြီးတို့ပြောခဲ့ပြီပဲနိစိရုဒ္ဓရခတရား၄ပါးဘုရားနုဒတိမေတ္တာဘာဝနာအတုပဘာဝနာမရဏနုဒတိဒါလေးတွေဆင်ញင်ပွားများဖို့ အဲ့ဒါပြီးရင်မိမိမပြင်းမှားတဲ့မပြင်းမှားတိုက်တဲ့ပုဂ္ဂိုလ်များကိုကာယကံဝစီကံမနောကံဖြင့်ပြင်းမှားမိလို့ရှိရင်အပြစ်မှခွင့်လို့ဖို့တောင်းပန်ကြတော့အဲ့ဒါလည်းပဲတရားအထုတ်တဲ့နေရာမှာအရေးကြီးတယ်ဒါဘုန်းကြီးတို့ဘုန်းကြီးကိုယ်တိုင်တော့မာစီရိတ်တာကြီးမှာမမိလိုက်ပါဘူး ဒါပေမဲ့ဘုန်းကြီးတို့မရောက်ခင်လေးမှာပဲဘုန်းကြီးတို့ရဲ့ဗဒနာစီရဖြစ်တဲ့ဆရာတော်ကြီးဥဒ္ဒဇာတမာစီသာနာရိပ်တာမှာ မာစီဆရာတော်ဘုရားကြီးပြီးရင်အဲ့ဒီဆရာတော်ကြီးဟာအကြီးဆုံးဖြစ်ပါတယ်အင်မတန်တရားပေးတရားပြတဲ့နေရာမှာအင်မတန်တော်တဲ့ဆရာတော်ကြီးဖြစ်ပါတယ်အဲ့ဒီမှာသူ့လက်ထက်မှာသူ့စီမှာသူကအမျိုးသားယောဂီကြီးကိုင်တယ်ယဟန်ယောဂီကြီးဒီဆရာတော်ကြီး အထူးအဖြင့်မြို့သားနဲ့ယဟန်ကိုတရားပြပေးတာများအဲ့လိုတရားပြပြီးတော့အဲ့ဒီမြို့သားတယောက်ရက်ကနလတောင်ဆုံးသွားပြီပေါ့နလဆုံးသွားတော့တရားက မတက်ဘူးဖြစ်တယ်ဒီယောဂီကမကြိုးစားတာလားဆိုကြိုးစားတယ်မျက်စိကလည်းဘယ်သူမှလမ်းမကြည့်ဘူးပါးစပ်ကလည်းဘယ်သူနဲ့မှစကားမပြောဘူး သူ့အလုပ်ပဲသူပဲထိုင်ရင်ရရင်သွားရင်လျောင်းရင်ဆိုတော့ဣရိယာပုတိုင်မလွတ်အောင်ရှုအဲတော့ညာမတက်တဲ့အခါကလည်းကြတော့ကပ္ပဒန်းဆရာကတကားမင်းတရားတွေလို့ကြိုးစားတာမှန်တယ်ဒါပေမဲ့ညာမတက်ဘူးဖြစ်နေတယ်ဒါကြောင့်ခိတ္တခဏပြန်ပြီးနားလိုက်ဟုတ်ပြန်ခိုင်းလိုက်တယ်သူကနေရနေလာအထောက်ရတဲ့ပုဂ္ဂိုလ်ဖြစ်တော့ သူပြန်လို့ရှိရင်နောက်တစ်ခေါက်ပြန်ရောက်ဖို့ဆိုတာတေချာညမတေချာလို့မယ်ဒါကြောင့်မပြန်ခင်မာသီဆရာတော်ဘုရားကြီးထံသွားပြီးတော့ကတော်အောင်မယ်ဆိုပြီးတော့ဆရာတော်ဘုရားကြီးထံသွားပြီးတော့ကတော်နှုတ်ဆက်တာဆရာတော်ဘုရားကြီးကတကားဘာကိစ္စလဲမေးတော့ဒီပြီးတော့ပြန်မလို့လာပြီးတော့ကတော်တာပါဗျာဒီပြီးတော့ပြန်มาလည်းနေမှာခီးဝေးပါလေဗျာဒါကြောင့်မို့နောက်တစ်ခေါက် မရောက်နိုင်ခဲ့ရင်လည်းပဲမသေးကြတဲ့ရောက်နိုင်မရောက်နိုင်မသေးကြတဲ့အတွက်ကြောင့်အခုပြန်ကနေဆရာတော်ကြီးကိုလာကြောက်ပါတယ်ဘုရားဆိုပြီးလာကြောက်အခုလို့ပြန်ပါလေရက်ကလည်းသူရက်တီချာနေပြီဆိုတော့ဆရာတော်ကြီးသိတယ်။နောက်ပြီးတော့ဒီယောဂီတရားကိုထုအာယုစိုက်ပြီးအထုနေတယ်ဆိုတာလည်းမာသီဆရာတော်ဘုရားကြီးမြင်သိနေတယ်။အဲ့ဒါမှဘာလို့ပြန်ပါလဲဆိုတော့ကမ္မဋ္ဌာန်းဆရာကပြန်လွတ်လို့ပါဗျာလို့ပြောတယ် အဲ့ဒါနဲ့မာသီဆရာတော်ဘုရားကြီးကလေဒီလိုဆိုရင်လေကမ္မဋ္ဌာန်းဆရာကပြန်လို့ရင်ပြန်တာပေါ့အဲ့လိုမင်းရှိပြီးတော့တကားပြန်သွားတဲ့အချိန်မှာမာသီဆရာတော်ဘုရားကြီးကအဲ့ဒီကမ္မဋ္ဌာန်းဆရာဖြစ်တဲ့ဆရာတော်ဥတုဇာတကိုခေါ်ပြီးတော့မေးတယ်။ဘာကြောင့်အဲ့ဒီယောဂီပြန်လို့ရတာလဲလို့မေးတော့ကမ္မဋ္ဌာန်းဆရာဖြစ်တဲ့ပုဂ္ဂိုလ်ကဆရာတော်ကြီးရှောက်တယ် တရားမတက်ဘူးဖြစ်နေတယ်ဗျာလေဒီယောဂီနှစ်လလောက်ပဲရှိနေပြီတရားကလည်းမတိုးတက်ဘူးရှေ့ကမတိုးတက်ဘူးဖြစ်နေတယ်အဲ့ဒါကြောင့်မို့သူ့ကိုခဏပြန်နားကြည့်အောင်ဆိုပြီးတော့ပြန်လွတ်ပါတယ်ဗျာအဲ့ဒီမှာမာစီဆရာတော်ဘုရားကြီးကသူ့ကိုတေချာမေးစစ်ပါဦးတဲ့သူမပြင်းမာတယ်မပြင်းမာတတ်တဲ့ပုဂ္ဂိုလ်ကြီးဆရာသမား ဘုရားယဟန္တာဖြစ်ပြည့်စေကဗုဒ္ဓဆရာဆရာမိဘစတဲ့ပုဂ္ဂိုလ်တွေသူပြင်မမိတဲ့အပြည့်တွေရှိရင်တရားမတက်ဘူးပဲအဲ့ဒါကြောင့်မို့သူ့ကိုမေးပါဦးမေးပြီလို့ပြင်မမိတာတွေသူဝန်ခံပြီးပြောရင်တက်ရှိတင်ရှားရှိနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ထံသွားပြီးတောင်းပန်ခိုင်းတက်ရှိတင်ရှားမရှိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့မြေပုံမှာသွားပြီးတော့ကတော့ဥချပြီးတောင်းပန်ခိုင်း အဲဒီလိုမာသီဆရာတော်ဘုရားကြီးကကမ္မဒါနာစိရဖြစ်တဲ့ဆရာတော်ဘုသူဇာတာမင်းရှိတော်မှာဆရာတော်ဘုသူဇာတာချက်ချင်းပြန်လာပြီးတော့သောသောကပြန်လွတ်ထားတဲ့တကားကိုပြန်ခေါ်ခိုင်းတယ်။ဦးတကားကတကားဘုတ်တော်ပိတ်နေပြီသူထုတ်လေးသူဆွဲပြီးတော့ပြန်တော့မှာ။အဲဒီအချိန်မှာကမ္မဒါဆရာခေါ်တယ်ဆိုတော့အထုတ်ချပြီးတော့ဆရာတော်ထံသွားတဲ့အခါမှာဆရာတော်ကအဲဒီမှာမှပြန်စစ်တာ။နင်းဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေ ပြင်မမိကြတာရှိခဲ့သလားလို့မေးတော့မှသူကသူမိဘနှစ်ပါးကို သူပြင်မမိတယ်အပြစ်တွေလည်းတင်တင်ခဲ့မိတယ်အဲ့လိုပြစ်တင်ပြီးပြင်မမိခဲ့တာတွေရှိပါတယ်မိဘနှစ်ပါးရောရှိသေးလားလို့မေးတော့မရှိတော့ပါဘူးအဲ့လိုဆိုရင်သူ့ရဲ့တင်းညိုတဲ့နေရာမြေပုံတွေရောရှိရှိပါတယ်ကဲကဲသွားသွားအဲ့ဒီကိုသွားပြီးတော့မိဘနှစ်ပါးမြေပုံကိုသွားပြီးဥချက် မိမိပြမမိခဲ့တဲ့ကာယကံပြဝစီကံပြမနောကံပြအပြစ်တွေရှိခဲ့ရင်ခွင့်လွတ်ပါဆိုပြီးတောင်းပန်ခဲ့တောင်းပန်ပြီးတော့တောင်းပန်ကြောပြီးပြန်လာခဲ့ဆိုပြီးတော့မှားလိုက်တယ်အဲ့ဒီမှာတကားလည်းပဲဆရာတော်ညွှန်ကြားတဲ့အတိုင်းသွားပြီးတော့ကိုယ့်ပြစ်ကိုယ်ကိုဝန်ချတောင်းပန်ပြီးတော့ကြောပြီးတော့ပြန်လာတရားထုတ်တယ်အဲ့ဒီကြံမှာတရားတွေတက်တယ် ဒါကြောင့်တခါတရံမှာတရားမတိုးတက်တယ်တရားဒီအတင်းကြိုးစားတယ်ပြင်းပြင်းထန်ထန်ကြိုးစားနေပါလျက်နဲ့တရားမတက်တဲ့ပုဂ္ဂိုလ်ရှိတယ်လုံးဝတရားရဲ့အရေးအုံတော့သူမတွေ့တဲ့ပုဂ္ဂိုလ်တွေအများကြီးအဲ့ဒါမျိုးကြရင်အဲ့ဒီလိုသူကိုယ်တိုင်သတိမရရင်ကမ္မထမ်းဆရာကသတိပေးပြီးတော့ပြမမိခဲ့တဲ့အပြစ်တွေကိုခွင့်လွှတ်ဖို့တောင်းပန်ကြုံအောင်ဆိုပြီးတော့အဲ့လိုခိုင်းပြီးတော့မှ အားထုတ်မယ်ဆိုရင်တရားတွေလည်းမှတက်နိုင်တယ်ဒါကြောင့်မို့တရားအားထုတ်တဲ့အခါမှာအာမထုတ်ခင်မှာမပြင်းမတဲ့မပြင်းမတိုက်တဲ့ပုဂ္ဂိုလ်များကိုပြင်းမမိခဲ့ရင်ဒီပြင်းမှာခွင့်လွတ်ဖို့ဆိုတာတောင်းပန်ကြရတယ်။ကြောပြီးတော့မှမိမိခန္ဓာကိုယ်ကိုစွန့်နေသမျှမြတ်စွာဘုရားအနှင်းလူတန်းပြီးတော့ထိုင် မိမိကြိုက်တဲ့ဣရိယာပုနဲ့မိမိပြုပြင်ပြီးထိုင်ထိုင်ပြီးခါလေးကိုဖြောင်းဖြောင်းထားခေါင်းလေးကိုတည်တည်ထားမျက်စိလေးမိတ်လက်ကိုလည်းပဲဘယ်လက်ညာလက်ထပ်ပြီးတော့ဒီမှာရင်ဝင်ကြတဲ့ထားဒါမှမဟုတ်ဒူးပေါ်ပေါင်ပေါ်မှာမှောက်ရလှန်ရကြိုက်တယ်လို့ထားလို့ရအဲလိုထားပြီးတော့မိမိရှုမှတ်ရမယ့်အာယုံဖြစ်တဲ့ဝမ်းပိုက်သို့မဟုတ်နာသီးပြသို့မဟုတ်ခန္ဓာကိုယ် အဲ့ဒီပုံမှာစူးစမ်းပြီးတော့စိတ်ကိုညွတ်ပြီးတော့အဲ့ဒီမှာပေါ်လာတဲ့အာယုန်တိုင်းကိုမလွတ်အောင်ရှုရအဲ့ဒီလိုရှုနေရင်ကအတန်လေးကြားလာရင်လည်းကြားတဲ့အတန်လေးသို့မဟုတ်ကိုယ်အတွေ့ထဲမှာအာယုန်တွေမြင်လာရင်လည်းပဲမြင်တဲ့အာယုန်တွေနားထဲမှာကြားတဲ့အတန်ဆိုရင်လည်းတက်ရှိအတန်တက်မဲ့အတန်တွေနာဝမှာနာလာတဲ့အမှုရဲ့အနတ်နာတဲ့အနတ်စသည်တွေအတွေ့အထိတွေစိတ်ကူးစဉ်းစားကြံစည်တာတွေဒါတွေ အာယုံ द्वार ဆုံတိုင်းဆုံတိုင်းရှုမှတ်အထုဖို့ပါဒါထိုင်ရှုမှတ်တဲ့ပုဂ္ဂိုလ်ဟာဒီတိုင်းပဲဒါလောက်ပဲအာယုံနဲ့ द्वार ဆုံတိုင်းဒီဖောင်းမှုပိန်မှုကိုမြင်းမြဲဆွဲဆွဲအိမ်တိုင်းထားပြီးတော့ပင်နိုင်ကမ္မဋ္ဌာန်းထားပြီးတော့ရှုမယ်ဝင်လေထွက်လေလေးကိုပင်နိုင်ကမ္မဋ္ဌာန်းထားပြီးတော့ရှုမယ်ဒါတခုနဲ့ရှုနေလို့ရှိရင်သမထဖြစ်သွားအဲဒီကနေပြီးတော့မှအတန်လေးကြားလာရင်ကြားတဲ့အတန်လေးကိုရှုလိုက် မိမိစိတ်ထဲမှာအာယုန်လေးတွေမြင်လာရင်မြင်တဲ့အာယုန်ဘုရားကြောင့်ကံစသည်ပေါ့တမဲ့အတသက်ရှိအာယုန်တွေတွေ့လာရင်လည်းတွေ့တဲ့အာယုန်လေးကိုမြင်ရင်မြင်တယ်လို့ရှုလိုက်ကြားရင်ကြားတယ်လို့ရှုလိုက်နားရင်နားတယ်မွေးရင်မွေးတယ်ရှုစိတ်ထွက်ရင်ထွက်တာရှုစဉ်းစားရင်စဉ်းစားတာတွေ့ရင်တွေ့တာဒီလိုအာယုန်တော်ရပေါ်တိုင်းပေါ်တိုင်းကိုယောဂီပုဂ္ဂိုလ်ကရှုမှလုံးဝတရားအာယုန်တွေမထင်ရှားရင်မိမိရှုမြဲကမ္မထံကိုပဲဆွဲဆွဲမြဲမြဲရှုမှဖို့ပါပဲဒါထိုင်ရှုမှတဲ့ အဲ့ဒါနဲ့ဆက်ပြီးတော့တထိုင်နဲ့သောတာပန်သက္ကာကအနာဂါယဟန္တာအစင်းစင်ဖြစ်သွားပုံလေးရသော်ဘုရားလက်ထက်ကဗန္ဒိတဆိုတဲ့သာမဏေငယ်လေးဟာဒါသူ့ရဲ့ဝိတုကြောင့်ကိုပြောမယ်ဆိုရင်ရှိပေါ့အဲ့ဒီမှာတရားအထုတ်တဲ့အခါသူဟာဆရာဥပ္ပစေဖြစ်တဲ့ရှင်သာရိပုတ္တရာမထေရထံမှာနေပါတယ် အဲဒီမှာဆုံးခံလိုက်မယ်ဆိုပြီးတော့ဆုံးခံလိုက်တယ်ဒါပေမဲ့လမ်းမှာတွေ့ကြရတဲ့တက်ရှိတက်မဲ့အရာဝတ္ထုတွေကိုသူဆရာတင်ပြီးတော့သူတရားအထုတ်တယ်ဆုံးခံသွားတဲ့အခါမှာရှင်သာရိပုတ္တရာမထေရကြီးကနောက်ဆုံးမှတန်ဃာတော်များဆုံးခံထွက်လို့နောက်ဆုံးမှထွက်တယ်ဘာကြောင့်လဲဆိုတော့ကြောင်းလဲဝေယဝဆလုပ်ငန်းတွေဒီပစ္စည်းလဲတာမှိုက်ကျုံတာ တောက်ရည်ဦးတွေဖြည့်တာဆေးတာကြောတာနောက်ပြီးတော့သန့်စင်ကမ်းမှာတန့်တဲ့ရည်ဦးတွေဆေးတာကြောတာရည်ဖြည့်တာစသည်အကုန်လုံးဒါတွေလုပ်ပြီးမှဆုံးခံကြွတာဆိုတော့နောက်ကြအဲဒီမှာသူเจ้าမှာအပ်ထားတဲ့ဒီပဏိတသာမဏေလေးကလည်းသူလည်းဆုံးခံလိုက်ခြင်းနဲ့ဆိုတော့အဲဒီမှာခေါ်သွားတယ်လမ်းမှာတခင်းဆိုင်တဲ့ဖြန့်လန်းကနေသွားတော့လေချားလန်းကသွားတခင်းဆိုင်တဲ့ပုံကိုယ်တွေတွေ့တဲ့အခါကျတော့ဟိုကရေလောင်းနေကြတယ်ရေရေသွဲတန်းနေကြတယ် မြောင်းလေးတွေဖောက်အဲဒီမှာကိုရင်လေးကစကားတတ်တော့ဒါဘာလို့တာလဲမေးတယ်သူကမြို့သားဖြစ်တော့တိုးရဲအလုပ်ကိုသူဘာမှမသိဒီသစ်ပင်လေးတွေရှင်သန်မှုအတွက်ဒီမှာဒီရေတွေရှိတယ်အဲ့ဒီရေတွေကိုဒီမှာမြောင်းလေးတွေ့ပြီးတော့ဒီသစ်ပင်လေးတွေကိုရေလောက်ပေးတာဩဒီလိုလေးလုပ်လို့ရတယ်ကူရေခတ်ပြီးမှလောင်းရတာမဟုတ်ဘူးအခုမြောင်းလေးတွေ့ပြီးတော့လည်းပဲရေသွင်းထားလို့ရတာ အဲ့ဒီမှာသိရှိတဲ့မဲ့မိတဲ့ကတက်မဲ့အရာဝတ္ထုပဲဆိုတော့ကွင်လေးကတက်မဲ့အရာဝတ္ထုတောင်မှလူရင်လူသလိုလူတဲ့နေရာရောက်အောင်လုပ်လို့ရတယ်ဘာလို့ငါစိတ်ကလေးကငါဘာလို့ထိမရတာလဲအဲ့ဒီမှာရေလေးသွေတန်းပုံလေးကိုနမူနာယူလိုက်ရှိကြတော့လေးသမားမြားသမားတွေလေးတွေလုံနေကြတယ်မြားမြားဆံတွေလုံနေကြတယ် အဲတော့ကောက်နေတာလေးတွေကိုလည်းပဲဟိုကဖြောင်းအောင်ပူလေးပေးပြီးပြီးတော့ဖြောင်းအောင်ညစာလေးတွေလေးကိုင်းကြတော့ဖြောင်းနေတာကိုလေးကိုင်းကိုင်းကောင်အပူလေးပေးပြီးတော့ကိုင်းရဒါပါလုံးနေတာလည်းမေးရခွင့်နေအဲဒီမှာရှင်သာရိပုတ္တရာမထေရကြီးကဖြေချပြီးတယ်ဒါကလေးကိုင်းဒါကလေးလေးမြန်းတရားကကောက်နေလို့မရဘူးကောက်နေရင် ကိုလိုတဲ့နေရာမရောက်ဘူးဒါကြောင့်ဖြောင်းအပူပေးပြီးဖြောင်းလာဟောတယ်က အဖြောင့်တွေကိုကောက်အောင်လေးခိုင်းကြတော့ကောက်အောင်လုပ်ပေးရတယ်ပူပေးပြီးဒါသက်ရှိသက်မဲ့မိတဲ့ကသက်မဲ့အရာဝတ္ထုပဲဆိုတော့ဩသက်မဲ့အရာဝတ္ထုတောင်မှလိုချင်တဲ့ပုံကိုလိုချင်တယ်လို့ရတာပဲကောက်နေတာကိုလည်းဖြောင့်အောင်လုပ်လို့ရတယ်ဖြောင့်နေတာကိုလည်းကောက်အောင်လုပ်လို့ရတယ်ဩငါစိတ်ကလေးကိုလည်းငါဘာလို့မဖြောင့်နိုင်ရမှာလဲငါစိတ်ကလေးကိုဖြောင့်အောင်ကြိုးစားမယ်ဆိုပြီးတော့ နမူနာထားပြီးတော့ရှေ့သွားတဲ့အခါလဲပင်းတွေလုံနေကြတာဒီလဲဆောင်မှုတွေလုံနေကြတာဒီတွေ့ရနေတဲ့သားတွေကိုမျိုးစုံလို့အဲ့ဒီမှာလည်းပဲဒီလိုပဲပြန်ပြီးတော့နှလုံးသွင်းပြီးတော့ဒီလိုဆုံးကမလိုက်ချင်တော့ဘူးပြန်မယ်ဆိုပြီးတော့ကြောင်းပြန်ကြောင်းပြန်ပြီးတော့ခြေတော့ပါစေတပိတိထားတဲ့နေရာထားပြီးတော့တရားအထုတ်တာအဲ့ဒီမှာသူစိတ်လေးကို သူဆုံးမပြီးတော့စောစောကရေတက်မဲ့ရေတွေကိုလိုရာကိုရောက်အောင်တွင်းနေတယ်လို့ သူ့စိတ်လေးကိုလည်းပဲသူတည်ငြိမ်အောင်ဆောင်ရွက်ပြီးတော့သူကြိုးစားအဲ့ဒီချိန်မှာတရားမင်းကိုယ်တိုင်ဆင့်ပြီးတော့စောင့်ရှောက်ပြီးဘာကြောင့်လဲအတန်လေးကြားနေရင်တမာတိမဖြစ်ပါဘူးအတန်ဟာတမာတိကို အထူးပြပြစေတယ်အတန်ကဆူးနဲ့တူတယ်တဲ့တွားနေတဲ့ပုဂ္ဂိုလ်ဟာခြေဘဝဆူးဆူးလိုက်ရင်အဲ့ဒီခြေလမ်းရှေ့လှမ်းလို့ရသေးလားလုံးဝမရတော့ဘူး စူးစူးလိုက်တာနဲ့ခြေလမ်းကတုံနဲ့ရပ်သွားတမာရီကလည်းဒီတိုင်းပဲဘေးကအတန်ကနေလှောက်ရှက်လိုက်တာနဲ့တမာရီကချင်းချင်းတုံဆိုရပ်သွားတယ်ရှေ့ကိုတမာရီမတက်တော့ဒါကြောင့်အတန်ဟာစူးနဲ့တူတယ်တမာရီထူထောင်တဲ့နေရာမှာအဲ့ဒီအတန်ဟာအနောက်ရှက်တစ်ခုပဲတဲ့အဲ့ဒါကြောင့်မို့တရားမင်းကိုယ်တိုင်စောင့်ပြီးတော့ငှက်တွေပါတယ်လည်းပဲဒီတရားထုတ်တဲ့နေရာနဲ့ပတ်ဝန်းကျင်မလာအောင်စောင့်ရှောက်တယ် လေချမ်းနေချမ်းလေချမ်းမိုးချမ်းဘာမှမလုပ်ရဘူးလေတွေတက်ရင်လည်းပဲသေရွက်တွေလှုပ်ပြီးတော့အတန်တွေချမ်းပါစို့ဒီကိုရင်လေးရဲ့တမာတိဖြစ်ရေးတရားရရေးကိုတရားမင်းကိုယ်လည်းလာဆောင်ပြီးအဲ့ဒီမှာတရားတွေအာထုတ်တယ်ခုယောဂီတို့အာထုတ်တယ်လို့ပဲခန္ဓာကပေါ်တဲ့အာယုရှုတာအဲ့ဒီလိုနဲ့တမာတိတွေအာကောင်းလို့ဉာဏ်တွေဖြစ်တဲ့အခါကျအစင်းစင်းအစင်းစင်းအဲ့ဒီမှာဝိပဿနာဉာဏ်တွေဖြစ်ပြီးတော့သောတာပန်အရိယာတွေဆက်ရှု သောတာပန်ကနေဆက်ရှုပြန်ပြီးတော့ရှုတဂရကံအဲဒီမှာသောတာပန်ဖြစ်ပြီဆိုရင်နောက်ဆုံးဥရိယပယညာကပြန်ပြန်ပြီးစအဲဒီကနေဆက်ရှုလိုက်တဂရကံမိမညာပူညာရောက်အဲဒီကနေဆက်ရှုလိုက်အနာဂံမိမညာပူညာရောက်အဲဒီမှာအနာဂံတည်သွားတယ်အဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရမြတ်ကလည်းဆုံးခံရပြန်လာကိုရင်လေးဆုံးစာနေမှာဆိုတဲ့အတွက်ခတ်တုတ်တုပြန်လာရသော်ဗျာနေတကွာတန်ဃာတော်တွေကဆုံးဖုံးပေးပြီးတော့ပြီးသွားပြီ အဲ့ဒီအချိန်မှာခတ်တုတ်တုလေးပြန်လာတဲ့အခါကာလကြတော့တရားမင်းကအရှင်သာရိပုတ္တရာကိုတားလို့မရဘူး။ဘာကြောင့်လဲဆရာလာပြီဆိုရင်တပည့်ပုဂ္ဂိုလ်ကလာမူကြိုစီးဆိုတဲ့တပည့်ကျင့်ကိုရှိတယ်။ဆရာလာရင်တပည့်ဟာကျင့်ငုတ်တို့ကြီးထိုင်နေရတာမဟုတ်စီးကြိုရ။ကြိုစုပြီးနေရာထိုင်နေနေပြရ။အခုလည်းပဲရှင်သာရိပုတ္တရာလာတဲ့အခါမှာ ရှင်ဒီပဏိတသာမဏေလေးဟာဒီတိုင်းငုတ်တို့တရားမှတ်နေလို့မရဘူး အဲ့ဒီမှာထားပြီးတော့ဆရာရဲ့တပည့်ရဲ့ဝတ္တရားတွေလောက်ရမှာဖြစ်တော့ရှင်သာရိပုတ္တရာကိုလည်းမတားနိုင်တဲ့အခါမတားရဲတဲ့အခါတရားမင်းပြန်သွားအဲ့ဒီချိန်မှာမြတ်စွာဘုရားသိအဲ့ဒီမှာကိုရင်လေးဟာအထက်ဉာဏ်ကြီးရအောင်မလားဆင်ဆင်ញင်လိုက်တဲ့အခါရမယ်ဆိုတာသိတဲ့အတွက်မြတ်စွာဘုရားကိုတော်တိုင်းရှင်သာရိပုတ္တရာမထေရလမ်းမဲ့လမ်းအဲ့ဒီမှာမြတ်စွာဘုရားစဉ်းညံသွားပြီးစောင့်တယ် မြတ်စွာဘုရားစောင့်နေတာကိုဒီမှာဈဉ္ညာသွားနေတာကိုတွေ့တော့ရှင်သာရိပုတ္တရာအနေနဲ့ခတ်တုတ်တုလာရကနေပြီးတော့ဖြည်းဖြည်းခြေလမ်းလေးကိုပုံမှန်နေရပြန်လန့်ပြီးတော့အဲ့ဒီအချိန်မှာနာနာရောက်တဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဟိုကိုရင်လေးတရားအထုတ်ချိန်မှတ်ချိန်ရအောင်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုဟန်တားတဲ့အနေအားဖြင့်သာရိပုတ္တရာတဲ့ဘာကိုရလာတယ်လဲလို့မြတ်စွာဘုရားမေးတာ ရှင်ဗျာတဲ့အာဟာရကိုရခဲ့ပါတယ်ဗျာကိုရင်လေးအတွင်းကနေကြားတယ်ကျောင်းရဲ့ခေါင်းရင်းလောက်ကနေသို့မဟုတ်ချင်းရင်းလောက်ကနေဒီမှာမြတ်စွာဘုရားကမေးနေတယ်ရှင်သာရိပုတ္တရာဖြေနေတယ်အဲ့ဒီအမေးနဲ့အဖြေကိုကိုရင်လေးတရားရှုမှရင်ကကြားတယ်နာကဒီအတစီကိုနောက်ပြီးတော့ဉာဏ်နဲ့ခန္ဓာကို စိုက်ပြီးတော့ရှုနေ အဲဒီမှာမြတ်စွာဘုရားကဆင့်မိတယ်အာဟာရဟာဘာကိုဆောင်တယ်တဲ့မြတ်စွာဘုရားမေးတော့ရှင်သာရိပုတ္တရာမထေရမြတ်ကအာဟာရကဝေဒနာကိုဆောင်ပါတယ်ဗျာအဲဒီမှာအာဟာရဟာဝေဒနာကိုဆောင်ပါတယ်ဆက်ပြီးမေးပြန်တယ်မြတ်စွာဘုရားဝေဒနာသည်ဘာကိုဆောင်တယ်လဲလို့ဆက်မေးတော့ဝေဒနာဟာရုပ်ကိုဆောင်ပါတယ်ဗျာမြတ်စွာဘုရားကယုတ်တိဘာကိုဆောင်တယ်လဲလို့မေးတော့ယုတ်တိဖတ်တ ဆောင်းပါသည်ဗျာလို့ခုမှအမေးလေးခုအဖြေလေးခုဘုရားဆောဗျာမေးနေတာလည်းသိတယ်ရှင်သာရိပုတ္တရာဖြေနေတာလည်းသိတယ်အဲ့ဒီအမေးနဲ့အဖြေလေးကိုနာကကြားပြီးခန္ဓာညာသွင်းပြီးရှုပွားနေတာအဲ့ဒီအမေးဖြေလေးဆုံးသွားရောကွင်သာမဏေလေးဟာကိရိတာအသောကုန်ခံပြီးယဟန္တာဖြစ်သွားထိုင်ပြီးရှုမှတ်နေရင်ဘယ်လိုရှုမှတ်နေရင်လဲ အထိုင်ရှုမှတ်ရင်အဲ့ဒီလိုကြိုးကြိုးစားစားနဲ့တကယ့်ကိုလူလူလန်းလန်းနဲ့ရှုမှတ်အားထုတ်နေတဲ့ပုဂ္ဂိုလ်ဖြစ်တော့ပါရမီလည်းပြည့်စုံနေတဲ့ပုဂ္ဂိုလ်ဖြစ်တော့တထိုင်နဲ့အတွင်းမှာပဲကိရိတာအသောကုန်ကံယဟနာဖြစ်သွားတယ်။ဒါကြောင့်မြတ်စွာဘုရားသာသနာမှာထိုင်ပြီးတော့ရှုမှတ်ရင်းနဲ့တရားသူရတဲ့ပုဂ္ဂိုလ်တွေကတော့ရေတွက်လို့မရနိုင်တော့အများပြားပါ ဒါကြောင့်အထိုင်ဣရိယာပုရှုမှတ်ပုံလေးပဲခုဘုန်းကြီးတို့ယောဂီများအားလုံးအထိုင်ရှုမှတ်ပုံကတော့သဘောပေါက်နေပြီကျင့်ညွတ်နေပြီဖြစ်ပါရှုမှတ်လို့ရှိရင်ကိလေသာသောကုန်ကံရဟနာကြီးအောင်ဖြစ်နိုင်တယ်အဲလောက်ထိအောင်ဘာလို့မပြည့်စုံသေးဘူးဆိုရင်လည်းပဲအန္တဘုဒ္ဓဇင်ဘဝကကလျာဏဘုဒ္ဓဇင်ထိအောင်ဖြစ်နိုင်တယ်ယုံနာဖြစ်ဖြစ်ဒီသိတဲ့ဝိပဿနာဉာဏ်တွေလောက်တော့ဖြစ်သွားနိုင်ပါတယ် အဲဒီလောက်ဖြစ်ပြီဆိုရင်ပဲဘုန်းကြီးမနေ့ကပြောတဲ့ဝိပဿနာဉာဏ်ညူးချောင်းတရားတွေတရားအသိဉာဏ်တူတွေပေါ်လာပါလိမ့်အဲဒီမှာတရားရဲ့အရာတာလေးတွေတွေ့တည်ပါလိမ့်မယ်အဲ့ဒီညာတော့ဖြစ်တယ်ဆိုရင်ကိုအဲ့လောက်ဖြစ်ပြီဆိုရင်လည်းပဲတရားရဲ့ဓမ္မချမ်းသာကိုသိပြီးတော့နောက်ထပ်ဒီတရားတွေကိုဆက်လက်ပြီးတော့အာထုတ်လို့တဲ့သရဆန္ဒတွေဖြစ်ပွားပြီးတော့ မိမိရဲ့ဘဝမှာတရားနဲ့နေတတ်သွားမယ်တရားနဲ့ပြီးတတ်သွားပါလိမ့်မယ်နောက်နံပါတ်၄ကတရားနောဝါတရားနောမိဒီပါဇာနာတိတရားနောဝါလျောင်းတော်လီဝါလျောင်းပင်လီဝါလျောင်းတုံးလျောင်းစေလျောင်းကဲ့လျောင်းစေမူလီတရားနောမိတိလျောင်းတိဟူ၍ပါဇာနာတိသိဝါသိအောင်ရှုလျောင်းတဲ့အခါမှာလည်းပဲ တရားနာလေးကိုသိအောင်ရှုမြတ်စွာဘုရားကတော့ကိုယ်လျှောက်မဲ့နေရာကိုလာတာလည်းမှတ်ရတယ်ရက်တာလည်းမှတ်ရတယ်ထိုင်တာလည်းမှတ်ရတယ်လဲချတာလည်းမှတ်ရတယ်နောက်ဆုံးကျမ်းပေါ်ရောက်သွားလို့ထိတာလည်းမှတ်ရတယ်ဟိုဘက်ဒီဘက်ပြောင်းတာဆောင်းတာလည်းမှတ်ရတယ်ဒါမဲ့ဘုန်းကြီးတို့ယောဂီများအဲ့ဒီလိုလျှောက်ဆက်တဲ့အချိန်ကိုတော့မမှတ်မိကြဘူး ဘယ်အချိန်မှမှတ်လဲဆိုအေးရကိုစောင်းချုံပြီးတော့မှမှတ်တာအေးရကိုရောက်စောင်းချုံပြီးအိပ်ပြီဆိုမှတခါလေဝင်လေထွက်တယ်မှလို့မှအောင်းနာပိန်နာမှလို့မှဒီလိုမှနေကြတကယ်တော့အေးရဝင်တဲ့အချိန်ကစပြီးတော့ပြုပြင်တာအေးရခင်းတာခြံအောင်ချတာဒီမှာတော့ဒီနိုင်ငံမှာတော့ခြံအောင်မလို့ဘူးပေါ့အဲဒီမှာကိုယ့်ရဲ့အေးရဝင်တာပြုပြင်တာ ဆောင်းလေးတွေယူတာခြုံတာကစပြီးတော့အကုန်လုံးမှတ်ရနောက်ပိုင်းအားလုံးအိယာပုံမှာ ဆောင်းရင်လေးအိရင်လည်းပဲအိတယ်ထိတယ်လို့မှတ်ခြင်းမှာဝင်တယ်ထွက်တယ်မှတ်ခြင်းမှာသို့မဟုတ်ဖောင်းတာပိန်တာလေးမှတ်ခြင်းမှာပက်လက်ကလေးအိမယ်ဆိုရင်တော့ဖောင်းမှုပိန်မှုကပူပြီးတော့ရှုမှတ်ရတာထင်ထင်ရှားရှားဖြစ်တော့ဖောင်းတာပိန်တာလေးမှတ်ပြီးအိလို့လည်းရအဲ့ဒီလိုနဲ့မှန်ရင်းနဲ့ပဲအိပ်ပျော်သွားဘူး အဲ့ဒီအိယာပေါ်မှာရှုမှတ်တဲ့အလေးအကျက်လေးကိုများများလှုပ်ထားဖို့လိုတယ်။နောက်ဆုံးကိုတရားညောင်ဆောင်ရောက်သွားပြီဆိုရင်အိယာပေါ်ပက်ကလေးနေမှာအဲ့ဒီအချိန်လေးကိုကိုအားထုတ်ခဲ့တဲ့အမြဲဆွဲအားထုတ်လာခဲ့တဲ့ဒီတရားလေးကို ပြန်သတိရဖို့လိုတယ်။ဒီလိုမဟုတ်ဘူးကိုကထိုင်မှတ်ပဲမှတ်ခဲ့တာဆိုတော့အိမ်မှတ်ကိုလျှောင်းဆက်တဲ့အမှတ်ကိုမမှတ်ခဲ့တော့ထိုင်မှတ်မှတရားမှတ်ရတယ်ထင်ပြီးတော့ မထိုင်နိုင်တော့တရားမှမဖြစ်တော့မမဖြစ်တော့ဒီပုဂ္ဂိုလ်တရားမှမတတ်တော့ဒါကြောင့်မို့တရားညောင်ဆောင်ရောက်ပြီဆိုရင်သူဖြစ်ဖြစ်အလုံးဟာလျောင်းစေရလေးပဲဖြစ်သွားတာအဲ့ဒီအချိန်လေးကိုကိုမှတ်တဲ့အလေးအချက်တွေများများလောက်ထားအိပ်ရအောင်အဲ့ဒီအလေးချက်တွေများများလောက်ထားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနောက်ဆုံးတရားညောင်ဆောင်မှုရောက်သွားပြီဆိုရင်ကိုရှုမှတ်ရမှာကိုတတိယနေလိမ့် အဲဒီလိုတတိယပြီးတော့ရှုမှတ်မှုလေးနဲ့ဘဝကိုကုသွားမယ်ဘဝကိုဖြတ်တန်းသွားမယ်ဆိုရင်ဒုက္ခတိဘဝသိကြတယ်အပေကလွတ်သွားရှုမှတ်မှုလေးနဲ့ဘဝကိုဖြတ်တန်းသွားတာဖြစ်ပါတယ်ဒါကြောင့်ယောဂီပုဂ္ဂိုလ်များဟာလျောင်းဆက်တဲ့အခါမှာလည်းပဲအဲ့ဒီရှုမှတ်တတ်အောင်ရှုမှတ်နိုင်အောင်အထူးကြောင့်ကြဆိုင်ပြီးတတိထားပြီးတော့ရှုမှတ်ဖို့အလေးချက်လုပ်ဖို့ဒီနေ့ဘုန်းကြီးတို့ ကိုယ့်အိမ်ကိုပြန်တော့မယ်ဆိုရင်လည်းအိမ်ပြန်ရောက်တဲ့အခါမှာဒီလိုပဲအိမ်မပြောခင်အတွင်းမှာကို ရှုမှတ်တဲ့အလေးချက်တွေလုပ်ပြီးဖို့ဒါလေးတွေကမိမိတို့နောက်ဆုံးအချိန်မှာအထောက်အကူဖြစ်လာပါလိမ့်မယ်ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဒီလျောင်းဆက်တဲ့ဣရိယာပုန်းနဲ့ရှုမှတ်ရင်းနဲ့တရားရသွားတဲ့ပုဂ္ဂိုလ်ဆိုတာကတော့အထင်ရှားဆုံးကတော့ညီတော်အာနန္ဒာပါပဲ ညီတော်အာနန္ဒာဟာမြတ်စွာဘုရားရှင်ရဲ့အလုတ်ကျွေးပုဂ္ဂိုလ်ဖြစ်ပါတယ်မြတ်စွာဘုရားတက်တော်တင်ရှားရှိစဉ်မှာမြတ်စွာဘုရားကိုပြုစုလူကျွေးဖို့အတွက်အမြဲတမ်းမလင့်ဟာရအထူးကြောင့်ကြစိုက်ပြီးတော့ပြုစုလူကျွေးတော့တရားအထုတ်ဖို့အချိန်မရရှာတရားအထုတ်ဖို့အချိန်မရဘူးနေ့မှာဆိုရင်နေ့မှာညမှာဆိုရင်ညမှာ ကိုယ်နေရာနဲ့ကိုယ်အိတ်တက်ဖြစ်ပြင်မယ်လို့လည်းပဲမြတ်စွာဘုရားအလိုတော်ရှိရင်ခေါ်လိုက်လို့ရှိရင်မြတ်စွာဘုရားတန်သွားနိုင်မှုမြတ်စွာဘုရားသတင်းသုံးတဲ့ကန္နာကုတီတိုက်ပထမယံညင်းလေယံမိုးတော့ယံယံ3ယံစလုံးအကြောင်းကိုတော့တော့ပတ်တယ်မြတ်စွာဘုရားသတင်းသုံးတဲ့အကြောင်းကိုပတ်တယ်အနန္တလို့မြတ်စွာဘုရားကခေါ်လိုက်လို့ရှိရင်သိအောင် အဲ့ဒီမှာမြတ်စွာဘုရားကြောင့်ဒီလောက်ထိအောင်မြတ်စွာဘုရားပုံမှာပြုစုဖို့လုံလဝရိယစိုက်ထားတဲ့ပုဂ္ဂိုလ်ဖြစ်တော့အဲ့ဒီမှာတရားအားထုတ်ဖို့အချိန်သိပြီရသို့တော်လည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပြိဋိဘံစံဃန်ဒီမှာညီဘောလီမှာအာနန္ဒာတင့်ပါလေတရားသူရနိုင်တဲ့ပါရမီသူရှိတယ်တင်ငါဘုရားမရှိတဲ့နောက်တရားကိုကြိုးစားအားထုတ်ရေးမြတ်စွာဘုရား မိမာတော်မူခဲ့တဲ့ဗျာဒိစကားကိုကြားနာထိုင်တာအဲတော့ရသော်ဗျာပြိဋိဘံစံပြီးတဲ့နောက်မှာဒီတရားတွေအထုပါဒါပေမဲ့လို့လည်းပဲရသော်ဘုရားပုံမှာကြီးညိုကြတဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကညီတော်အာနန္ဒာကို တွေ့ပြီဆိုရင်ဘုဆွေးတော့ကတွေဖြစ်ကြတယ်ရသော်ဘုရားကိုတတိယကြတယ် ရေတော်အာနန္ဒာကိုတွေ့တဲ့ပုဂ္ဂိုလ်တိုင်းကအရှင်ဘုရားမြတ်စွာဘုရားကိုဘယ်မှာထားခဲ့တယ်လဲဖေရမေးကြငိုကြဣတိဝမိတိတောက်လောင်ကြအဲ့ဒါတွေကို နှစ်သိမ့်ပြီးတော့တောကတွေဣတိဝတွေပြေပြောင်းအောင်ညီတော်အာနန္ဒာကဟောရပြောရအားပေးရတဲ့နေရာဆိုတော့သူတရားအားထုတ်ဖို့အချိန်ကအလွန်ကိုနည်းပါတယ်နေ့မှာဆိုတာအားထုတ်ဖို့ကိုအချိန်သိမ့်မရအောင်ဖြစ်ပါတယ် ဟိုကရှင်မကသဗ္ဗမထေရကြီးကလည်းပဲမြတ်စွာဘုရားပြိဋိဘံစံပြီဆိုတဲ့သတင်းစကားကိုကြားတဲ့အခါကျတော့အဲ့ဒီမှာရှင်ရှင်မာကတ္တဗမထေရကြီးကခကြီးကြွနေဒေသစာကြီးခကြီးနောက်ပါတန်ဃာတော်တွေနဲ့ကြွအဲ့လိုကြွနေတဲ့အခါမှာပရပိုက်တယောက်ကနေပြီးတော့မြတ်စွာဘုရားပြိဋိဘံစံပြီဆိုတဲ့သတင်းစကားပြောကြားလို့ သိရတဲ့အခါတော့ပါတန်ဃာတော်တွေကိုဒီမှာပဲအသိပေးရင်ကောင်းမလားမြတ်စွာဘုရားထံရောက်မှပဲသူတို့ဘာစီသူတို့မြင်သိပြီးတော့သိသွားရင်ကောင်းမလားစဉ်းစားစဉ်းစားတဲ့အခါကလည်းကြတော့ပုထုဇဉ်တန်ဃာတွေသောတာပန်တန်ဃာတွေဒီပုဂ္ဂိုလ်တွေကဘလို့မှမထင်နိုင်အဲတော့ဝမ်းနဲ့ပန်းနဲ့ပူဆွေးတော့ကတွေဖြစ်ပြီးလူလိမ့်ပြီးငိုယိုနေကြရင် လူတကာတော်မတွေမှာမဖြေတာအောင်ဖြစ်နေမယ်အဲ့ဒီတော့ဒီမှာပဲအတိပေးမှပဲဆိုပြီးတော့သံဃာများစုဝေးပြီးတော့ရှင်မဂ္ဂတဗမထေရမြတ်ကြီးကဘုရားရှင်ပြိဋိဘာစံတော်မူသွားပြီဆိုတဲ့အကြောင်းကိုသံဃာတော်တွေမိန်ကြားတဲ့အခါကျတော့အဲ့ဒီသောတာပန်နဲ့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေယဟန္တာပုဂ္ဂိုလ်တွေဟုတ်ပေါ့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေပုထုဇဉ်ပုဂ္ဂိုလ်တွေအဲ့ဒီမှာပူဆွေးသောကတွေဖြစ်ကြတယ် အဲ့ဒီမှာလူလိမ်ပြီးတော့ငိုယူကြအဲ့ဒီမှာသူတို့စိတ်တိုင်းကြငိုပြီးစီတော့ ရှင်မကသမမထေရကြီးကလွတ်ပေးထားအဲ့ဒီလိုငိုကြွေးကြတဲ့အခါမှာအဲ့ဒီထဲမှာကြီးမှယဟန်ဖြစ်လာတဲ့အဲ့ဒီယဟန်ကြီးကနေပြီးတော့တန်ဃာတော်တွေငိုကြွေးတဲ့နန်းကိုပြောတယ်ရှင်ဘုရားတို့ဘာလို့ငိုနေကြတာလဲရှင်ဘုရားတို့တိတ်ကြတော့ငိုကြတယ် တပည့်တို့ခုချိန်မှာတပည့်တို့လွတ်လပ်တာတပည့်တို့ကဒီချိန်ငိုရမယ်အချိန်မဟုတ်ဘူးတဲ့ပျော်ရမယ်အချိန်ဂေါရမဗုဒ္ဓတပည့်တို့အမျိုးမျိုးချုပ်ချယ်နေတယ်ဟိုလိုမလုံးနဲ့ဒီလိုမလုံးနဲ့ဟိုလိုမနေနဲ့ဒီလိုမနေနဲ့ဟိုလိုမစားနဲ့ဒီလိုမစားနဲ့အများအားချုပ်ချယ်နေအခုချုပ်ချယ်မဲ့ပုံကမရှိတော့ဘူးဒီချိန်ကငိုရမယ်အချိန်မဟုတ်ဘူးဒီလိုတော့ဝမ်းသာပျော်မြူးရမယ်အချိန် အဲ့ဒီစကားကိုရှင်မာကတ္တဗမထေရကြီးကမျက်စိနဲ့လည်းမြင်နားလည်းကြားတော့ဩမြတ်စွာဘုရားပြိဋိဘံစန္နာမှာရပိုင်းရှိသေးတယ်မြတ်စွာဘုရားသာသနာတွင်မှာလည်းပဲဒီလိုပုံကူကြီးရှိပါလားဆိုတာကိုသိပြီးတော့အာဓမ္မတွေမထွန်းကားခင်ဘလို့ဓမ္မတွေကိုဖြောက်ပြက်လို့မရအောင်စူးစီးထားမှဖြစ်မယ်မြတ်စွာဘုရားရဲ့တရားတော်တွေဟာပြန်ကျင်းနေတယ် ပန်းကုံးလေးတွေပန်းပွင့်လေးတွေအဲ့လိုပြန်ကျဲနေတဲ့ပန်းပွင့်လေးတွေကိုစူးစီးမထားရင်လေချမ်းတိုက်လိုက်ရင်ပန်းပွင့်တွေဟာအကုန်လုံးလွင့်ကြကုန်လိမ့်ပျောက်ပြတ်သွားလိမ့်အဲ့တော့ဒီပန်းကုံးလေးတွေတည်ကုန်းတယ်လို့မြတ်စွာဘုရားရဲ့တရားတော်တွေကိုလည်းပဲတခါတည်းစူးစီးထားလိုက်လို့ရှိရင်ဘယ်သူမှမဖြတ်နိုင်တော့အဲ့ဒါကြောင့်မို့မြတ်စွာဘုရားဟောတဲ့တရားတော်တွေကိုတန်ခါရဏတင်ထားမယ်စူးစီးထားလိုက်မယ် တူရတူရတွေပေါင်းလိုက်မယ်သုတ်တံဗိဓမဝီနည်းတူရတူရတွေပေါင်းပြီးတော့စူးစီးထားမယ်ဆိုပြီးတော့တန်ခါရဏတင်တာတန်ခါရဏတင်ဖို့စီစဉ်တာအဲ့ဒီအချိန်မှာယဟန္တာပုဂ္ဂိုလ်တွေတိမ်တောင်းချီပြီးတော့ရှိပေမဲ့အဲ့ဒီတွေကနေပြီးရှင်မာကသဗ္ဗမထေရကြီးကစိတ်ကြိုက်499ပါးရွေးလိုက်တယ်ယဟန္တာ499ပါးရွေးလိုက်တယ်တပားချန်ထားတယ် အဲ့ဒီတစ်ပါးကဘုသူ့အတွက်လဲဆိုညီတော်အာနန္ဒာဒီသံဃာနာတင်ပွဲကြီးမှာအာနန္ဒာမပါလို့သံဃာနာတင်ပွဲကြီးကမပြီးနိုင်အာနန္ဒာဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကို တောင်းစုပယ်စုဆိုပြီးတော့စုလေးစုတောင်းတယ်အလုံးကျွေးဖြစ်နေသူလုံးရမယ်ဆိုရင် သူ့ရဲ့တောင်းစုကလေးစုပယ်စုကလေးစုပေါ့ အဲ့ဒီတောင်းစုထဲမှာမြတ်စွာဘုရားဘယ်ကိုပဲကြွကြွဘယ်ပုဂ္ဂိုလ်ကိုပဲတရားဟောချွေချွတ်ချွေချွတ်တခါတရားမှာမြတ်စွာဘုရားအနန္တပါသွားတယ်နောက်ပါတန်ခါနဲ့တခါတရားမှာမြတ်စွာဘုရားအနန္တမပါဘူးတပါးတည်းသွားပြီးတော့ချွေချွတ်ရတာရှိအဲ့ဒီလိုတပါးတည်းကိုပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကိုဟောပြောချွေချွတ်လို့ရင်အဲ့ဒီပုဂ္ဂိုလ်ဟောခဲ့တဲ့တရားကိုမြတ်စွာဘုရားပြန်လာပြီးတော့သူ့ကိုပြန်ဟောပြမယ်ဆိုရင် တောင်းဆိုတယ်သူမြတ်စွာဘုရားကိုအလုံးကြီးပြုပါမယ်အဲဒီတောင်းဆိုရှိတဲ့အတိုင်းပဲမြတ်စွာဘုရားကတပါးနဲ့သွားပြီးတော့တရားဟောပြောချွေချုပ်ခဲ့ရင်လေပြန်လာရင်အာနန္ဒာငါဘုရားဒီမျိုးဒီရွာဒီဒေသကဒီပုဂ္ဂိုလ်ကိုငါဒီတရားဟောပြီးချွေချုပ်ခဲ့တယ်ပြီးတော့အာနန္ဒာပြန်ဟောပြန်အဲတော့မြတ်စွာဘုရားဟောတဲ့မြတ်တရားတွေမှာညီတော်အာနန္ဒာစီမှာရှိတယ် ညီတော်အနန္တစီမှာပဲရှိတယ်ဆိုဒါကြောင့်မို့ညီတော်အနန္တကိုသာသနာမှာဓမ္မဗန္ဒာခာရိကတရားဗန္ဒာဆိုကြီးမြတ်စွာဘုရားရဲ့တရားဗန္ဒာတိုက်ကြီးမို့သူဟာသူမပါရင်ဒီသံဃာနာတင်ပွဲမှာမပြီးနိုင်ဘူးအဲဒါကြောင့်မို့သူ့ကိုရှင်မာကသဗ္ဗမထေရကြီးကတရားအထုတ်ဖို့တိုက်တွန်းလာယဟန္တာဖြစ်အခြားခြားယဟန္တာပုဂ္ဂိုလ်တွေကလည်းပဲတိုက်တွန်းကြအားပေးကြတယ် ဒါပေမဲ့ညီတော်အာနန္ဒာမှာကစောစောကပြောတဲ့အတိုင်းပဲနေခင်းအချိန်မှာဆိုရင်အဲ့ဒီတရားဓမ္မတွေကိုကြွေချွတ်ဟောပြောသောကပရိဒေဝတွေလွန်မြောက်ဟောပြောရတယ်ဆောင်ရွက်ဆရာတွေရှိတော့ညပိုင်းမှာမှတရားထုတ်ချင်ရအဲ့ဒီမှာညပိုင်းမှာဆိုရင်လည်းပဲမနာတဲ့ကြိုးစားအထုတ်တယ်အဲ့ဒီလိုနဲ့အားထုတ်လာခဲ့တာရက်တည်တာတပြေးပြေးတန်ခါရတာတင်ဖို့နီးလာတယ်ညီတော်အနန္တရဟန္တာဖြစ်သေးတယ် အဲဒီမှာဘေးကပုဂ္ဂိုလ်တွေကလည်းပဲကိလေသာစွန်နံတဲ့ပုဂ္ဂိုလ်နဲ့တော့အတူတူသာကာယနာတရားတော်မှာပဲစသည်ဖြစ်ပေါ့လေပိုပြီးတရားတွေစူးစမ်းအောင်ဘေးကနေပြောကြဆူကြခန္ဓာကလည်းစူးစမ်းတယ်နောက်ဆုံးမနေ့ပါဆိုရင်သာကာယနာတင်တော့ပြီဒီကနေ့အခြေအနေထိအောင်ညီတော်အနန္တဟာသောတာပန်မရှိသေးတယ်ရဟန္တာဖြစ်သေးဘူးအဲ့ဒါနဲ့ညာပိုင်းမှာစူးစမ်းပြီးအထုတယ်အဲ့ဒီစူးစမ်းအထုတဲ့ဟာ ဒီစာထဲမှာကဈဉ္ဉံလျှောက်ပြီးတော့ကြိုးစားအထုတ်တယ်လို့ပါတယ်စင်ကမေနဒီတော့အာနန္ဒဟာတညာလုံးဈဉ္ဉံလျှောက်မထိုင်ဘူးလားဆိုတော့ထိုင်တယ်ထိုင်ပြီးရှုမှတ်တာနည်းနည်းပဲဈဉ္ဉံလျှောက်ရှုမှတ်တာများများအဲ့ဒီမှာဈဉ္ဉံလျှောက်ပြီးရှုမှတ်တယ်ဘလို့မှအရေးအယောင်မပေါ်ဘူးဖြစ်နေဘာကြောင့်လဲဝိရိယတွေလုံးနေလို့ဒီတော့အာနန္ဒတရားမတွေ့တာဟာဝိရိယတွေလုံးကင်းနေလို့ ပြောရရင်တော့လိုချင်တာတွေများနေဘာကြောင့်လဲမနေ့ကဆိုရင်ဟိုမှာတန်ခါရဏတင်တော့မှာသူကိုယ်တိုင်ပါရမှာဖြစ်တယ်အဲ့တော့ယဟနာမဖြစ်ဘဲနဲ့ပါသွားလို့မဖြစ်ဘူးယဟနာဖြစ်မှာအဲ့တော့သူကလည်းတရားရခြင်းနဲ့ဇောလည်းရှိတယ်ဝိရိယစိုက်ပြီးတော့ကြိုးစားအားထုတ်တယ်အဲ့တော့ဝိရိယတွေလုံကင်းနေတဲ့ခါကျတော့ဘာတွေကလွှမ်းမိုးလာလဲဆိုတော့ဥဒိစ္စတွေဖြစ်လာ ဥဒိစ္စဆိုတာပြန့်လွင့်တာအဲ့ဒီမှာဝိရိယတွေလုံခဲ့ပြီးဥဒိစ္စတွေဖြစ်စိတ်တွေကမတည်ငြိမ်စူးစီးလို့လည်းအာမကောင်းကိုယ်ကိုအားပေးလိုက်ကြိုးစားလိုက်စိတ်ဓာတ်တွေကျသွားလိုက်အားပေးလိုက်ကြိုးစားလိုက်ဒီလိုနဲ့နေနောက်ဆုံးပင်လဲပင်မလာပြီမနေ့ကလည်းမိုးလင်းမို့မိုးတော့ရံချင်းရောက်နေအဲ့ဒီမှာပင်လဲပင်မလာပြီ တကယ်လို့သာမြတ်စွာဘုရားရှိမယ်ဆိုရင်ဝိရိယနဲ့ကြိုးစားတဲ့နေရာမှာငါ့ကိုမြတ်စွာဘုရားတိမှပြုမှာပဲမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကငါဘုရားမရှိတဲ့နောက်တရားအထုတ်ရဲ့ကြိုးစားရဲ့နေ့မှာတရားဓုရနိုင်လောက်တဲ့ပါရမီရှိတယ်ဆိုတဲ့အားပေးတဲ့စကားလေးကိုပြန်ပြန်ကြားပြီးတော့စိတ်ဓာတ်တွေကြားနေတာကိုပြန်မြင့်တင်ပြီးပြန်ကြိုးစားအဲ့လိုကြိုးစားရင်းနဲ့ပင်မလာတဲ့ကံမှာခတ္တခဏနားအောင်မှဖြစ်မယ် ခဏလေးနားမယ်ကြိုးလေးဆန့်မယ်ပေါ့သဘောကခဏကြိုးလေးဆန့်ပြီးနားပြီးရင်ပြန်ပြီးတော့အထုတ်မယ်အဲလိုရည်ရွယ်ချက်နဲ့မိမိရဲ့ကရင်ကြောင်ဆောင်ရှိရာကိုသွားတယ်သွားတဲ့ကံမှလည်းအမှတ်တရမလို့ဘူးအမြဲတမ်းတတိကသွားတယ်သွားနေတဲ့မူရကရင်နှန်းရောက်တဲ့အခါကျတော့ရက်တယ်အဲဒီမှာရက်တဲ့အမူအရာလေးရှုတယ်ရက်တယ်ရက်တယ်အဲဒီမှာရက်နေတာကြတော့ထိုင်ဉဏ်နဲ့စိတ်တွေပေါ်လာတညာလို့ဈဉ္ညာရှောက်နေတာဆိုညောင်းလာခါတယ် အဲဒီမှာထိုင်ခြင်းနဲ့စိတ်လေးပေါ်လာတော့ထိုင်ခြင်းစိတ်လေးကိုပဲစိတ်ကိုပဲပြန်ရှုထိုင်ခြင်းနဲ့ထိုင်ခြင်းအဲဒီမှာထိုင်ချလိုက်တဲ့အခါကျတော့မှထိုင်နေထိုင်နေထိုင်နေထိုင်နေတစ်စင်ချင်းအစင်းစင်းကြာနေတာလေးကိုသတိကပ်အောက်ကိုကြမ်းကိုထိုင်မိသည်ထိအောင်သတိကပ်ပြီးရှုထိုင်ပြီးပြန်တော့ရောဆိုတော့ပင်ပန်းနေပြီဆိုတော့ကြောဆန့်နေတယ်လဲခြင်းစိတ်လေးကစဖြစ်ပေါ်လာတဲ့အခါလက်ချင်းစိတ်လေးကိုပဲရှုသွားတယ်လက်ချင်းနဲ့လက်ချင်းနဲ့ရှု နောက်လဲခြင်းနဲ့လဲခြင်းနဲ့ဆိုပြီးရှုနေတော့စိတ်ကိုတင်းထားတာမဟုတ်စိတ်ကိုလျှော့ချအဲလိုစိတ်ကိုလျှော့ချပြီးတော့တရွေချင်းလှဲချရတဲ့အခါကျတော့လဲတယ်လဲတယ်လဲအဲဒီမှာလဲမှုရဲ့အစင်းစင်ဖြစ်ဖြစ်ဒီကိုအဲဒီမှာသွားမြင်စိတ်ကလျှော့ချလိုက်တဲ့အချိန်စောစောကဝိရိယတွေလွန်နေလို့တမာရီနဲ့မညီမျှတော့ဉာဏ်မပေါ်ဘူးပေါ့ဝိရိယနဲ့တမာရီညီမျှမှဉာဏ်ဆိုတာပေါ်တာ အခုဝိရိယကလွန်ကဲပြီးတော့တမာတိအားနည်းနေတဲ့အခါကျတော့ဉာဏ်မဖြစ်ဘူးဥဒ္ဒစ္စတွေဖြစ်တမာတိတွေလွန်ကဲပြီးဝိရိယနည်းနေတဲ့ပုဂ္ဂိုလ်ကျထိနာမိတာဖြစ်ကောင်းတဲ့ဆက်ဆက်နဲ့ငိုက်တယ်အခုညီတော်အာနန္ဒာကဝိရိယတွေလွန်ကဲနေဝိရိယတွေလွန်ကဲနေတော့ဥဒ္ဒစ္စတွေဖြစ်နေတဲ့စိတ်တွေကပြန်လာအဲဒီမှာစိတ်ကိုလျှော့ချလိုက်တယ်လေးခြင်းနဲ့လေးခြင်းနဲ့စိတ်ကိုလျှော့ချတယ် အဲဒီလျှော့ချလိုက်ပြီဆိုတဲ့ကံမှာသူ့ရဲ့ရှိတဲ့ဝိရိယနဲ့တမာရီနဲ့ညီမျှသွားအဲဒီညီမျှသွားတဲ့ကံမှာလဲတဲ့ကံမှာလဲတယ်လဲတယ်တဆင်းပြက်လိုက်ပြက်သွားလိုက်တဆင်းပြက်လိုက်ပြက်သွားလိုက်တဆင်းပြက်လိုက်ပြက်သွားလိုက်တဆင်းပြက်လိုက်ပြက်သွားလိုက်ဟိုကလဲနေတဲ့အမူအရာရုပ်ရောလဲမှုလေးကိုသိနေတဲ့သိစိတ်လေးရောနှစ်ခုစလုံးအတွဲလိုက်တွဲလိုက်ဒီကပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်အဲဒီမှာဝိပဿနာဉာဏ်လေးအစဉ်စဉ် ဖြစ်ပြီးတော့ဉာဏ်အားတွေပြည့်စုံတဲ့အခါကျတော့ဟောအရိယာမဉ္ဇဉ်ပူညာနဲ့တဂရဂံမိမဉ္ဇဉ်ပူညာရောက်အနာဂံမိမဉ္ဇဉ်ပူညာရောက်နောက်ဆုံးခေါင်းအောင်ကခေါင်းနဲ့မထိခင်ခေါင်းအောင်နဲ့ခေါင်းနဲ့မထိခင်ခြေထောက်ကလည်းပဲကျန်းကနေအောက်ကညီကြီးကနေလွတ်ပြီးပေါ်အဲဒီလိုခြေထောက်နဲ့အပေါ်ကိုကြွသွားပြီးကျန်းနဲ့လွတ်သွားပြီးခေါင်းကလည်းခေါင်းအောင်နဲ့မထိခင်တကယ်လို့ခေါင်းအောင်နဲ့ထိတယ်ဆိုရင်လည်းဣတဲ့အမှုရပါ ဓမ္မမို့ခြေတော့ကကြမ်းနဲ့မလွတ်သေးဘူးထိထားရဲ့ပဲဆိုရင်လည်းပဲထိုင်နေမှုရပေါ့အခုကြတော့ထိုင်တာလည်းမဟုတ်ဘူးအိတ်တာလည်းမဟုတ်ဘူးလျှောင်းနေစဉ်လျှောင်းနေစေအဲဒီမှာလဲလျှောင်းနေစေမှာပဲဝိပဿနာဉာဏ်လေးအစဉ်စဉ်ရင့်ကျက်ပြည့်စုံမဲ့စဉ်စဉ်ဖို့အစဉ်စဉ်ဆက်ရောက်ပြီးတော့ကိလေသာအသောကုန်ခန်းပြီးယဟန္တာမထေရကြီးဖြစ်သွားတယ် ထိုင်ရင်းလည်းမဟုတ်ဘူးရရင်းလည်းမဟုတ်ဘူးအိပ်ရင်းလည်းမဟုတ်ဘူးလျှောင်းဆက်နေစဉ်မှာဘယ်ချိန်မှာယန္တာဖြစ်တာလဲလျှောင်းဆက်နေစဉ်မှာနော်ဘုန်းကြီးတို့ယောဂီများအိပ်ပြီးကောင်းမွေးချုပ်ပြီးမှမှတ်နေတာမဟုတ်ဘူးလျှောင်းဆက်တဲ့အမူအရာလေးနဲ့ဆင်ញင်းဆင်ញင်းသူချတော့ဘုံလေးကိုတတိကပ်ပြီးတော့အဲ့ဒီဖြစ်တဲ့ဉာဏ်တွေကနေအစဉ်စဉ်တက်သွားလိုက်တယ်နောက်ဆုံးမဲစဉ်စဉ်ဖူစဉ်စဉ်ဆက်ရောက်ပြီးကိလေသာအသောကုန်ကယန္တာဖြစ်တယ် ယဉ်ကြီးတော်အနန္တဟာအင်မတန်ကထူးခြားတဲ့ပုဂ္ဂိုလ်ယဟနာဖြစ်တော့လေများသောအားဖြင့်ထိုင်ရင်းဖြစ်တဲ့ပုဂ္ဂိုလ်ရရင်ဖြစ်တဲ့ပုဂ္ဂိုလ်ဈဉ္ညာတော်ရင်ဖြစ်တဲ့ပုဂ္ဂိုလ်ဒီလိုပဲယဟနာဖြစ်ကြတာဒီလိုလျောင်းတဲ့အချိန်လေးမှာဖြစ်တာကတော့ညီတော်အနန္တတပါးပဲရှိတွေ့ကြညီတော်အနန္တပြိဋိဘံစံကြံတော့လေကြည်ထူးခြားတယ်ကောင်းငင်မှာတက်ပြီးမြင့်ရဲ့အလယ်မှာကောင်းငင်မှာတက်ပြီးတော့ ဟိုဘက်မြေကမ်းဒီဘက်မြေကမ်းမှာသူ့ရဲ့ကိုယ်ဝင်ရတယ်သူ့ကိုစွာကွာလှူဒန်းကြတယ်ဒကာဒကမတွေဒီဘက်မြေကမ်းဘက်ကလည်းပဲပိဿကလည်းကျေးဇူးရှိဟိုဘက်ကမြေကမ်းဘက်ကလည်းကျေးဇူးရှိတကယ်လို့ဒီဘက်မှာပြိဋိဘာစံနေဆိုရင်လည်းဟိုဘက်ကပုဂ္ဂိုလ်ရဲ့စိတ်ထဲမှာကျဉ်းနှံ့မှုမရှိစိတ်မချမ်းမသာဖြစ်ဟိုဘက်ကပြိဋိဘာပြုရင်လည်းဒီဘက်ကဒကာဒကမတွေကစိတ်မချမ်းမသာဖြစ် အဲ့ဒီတော့အဲ့ဒီပုဂ္ဂိုလ်ရဲ့အလဲမြင့်ရဲ့အလဲတဲတဲ့မှာကောင်းငင်မှာပြန်ပြီးတော့မှပြိဋိဘံပြုတာပြိဋိဘံပြုပြီးတော့ဒီခန္ဓာကိုနှစ်ချမ်းကွဲပြီးတော့တေဇောဓာတ်လောင်ပြီးနှစ်ချမ်းကွဲပြီးတော့အဲ့ဒီဓာတ်တော်မွေတော်တွေဟာဟိုဘက်တစ်ချမ်းဒီဘက်တစ်ချမ်းကြာပြီးတော့အားလုံးကိုယ်ွယ်စီတယ်ဒါကြောင့်ယဟန္တာဖြစ်တော်လည်းပဲထူးခြားတယ်လျောင်းဆက်နေစဉ်မှာ ပရိနိဗ္ဗာန်ဇံတော့လေကောင်းကင်မှာတည့်ပြီးတော့မှဟိုဘက်တစ်ချက်ဒီဘက်တစ်ချက်ခန္ဓာကိုအလယ်ကနေကွဲပြီးတော့မှဒီဇောဓာလောင်ပြီးတော့ပရိနိဗ္ဗာန်ဇံတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီလျောင်းဆက်ပြီးတော့ရှုမှတ်ရင်းလည်းပဲပါရမီပြည့်စုံမယ်ဆိုရင်ခုရှင်ညီတော်အာနန္ဒာကဲ့သို့တရားဓုတွေမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်မို့အိယာဝင်တဲ့အခါမိမိတို့ပြုပြင်တဲ့အခါဒါလေးတွေကစရှုမှတ်ဖို့ နောက်ဆုံးအေးရပေါ်ရောက်လို့စောစောကပြောသလိုကောင်းမှုခြုံလို့ပဲဖြစ်စေအဲ့ဒီမှာပက်လက်အနေထားမျိုးလေးနဲ့ရှုမယ်ဆိုရင် ဖောင်းတာပိန်တာရှုတာကပိုးပြီးတော့လွယ်ကူထင်ရှားတယ်။စောင်းရက်ကလေးနဲ့ရှုမယ်ဆိုရင်အိတ်တယ်ထိတယ်သို့မဟုတ်ဝင်လေထွက်လေသို့မဟုတ်ဖောင်းတာပိန်တာတဲ့တယ်လို့ရှုမှတ်လို့ရတယ်။အဲ့ဒီလိုရှုမှတ်ရင်နဲ့ရှုမှတ်နေမယ်ဆိုရင်အိတ်မပြောင်းမချင်းရှုမှတ်အိတ်မပြောင်းမချင်းရှုမှတ်အစပိုင်းမှာယောဂီကအိတ်မပြောင်း အဲ့ဒီမှာကြာကြာရှုမှတ်လို့ရတယ်နောက်ပိုင်းကျတော့နှစ်ချက်သုံးချက်လောက်မှားလိုက်တာနဲ့အိပ်ပျော်အိပ်ပျော်သွားတတ်တယ်မှန်ရင်းနဲ့ပဲအိပ်ပျော်သွားတော့အိမ်မယ်ဆိုရမယ်ဆိုတွေလည်းမမြင်မဲ့တော့ဘူးပေါ့တရားမှန်ရင်းနဲ့ပဲအိပ်ပျော်သွားတယ်နိုးတော့လည်းပဲအိယာကနိုးတာနဲ့နိုးတယ်နိုးတယ်ဆိုတော့မှတ်စိတ်လေးနဲ့နိုးလာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကဣရိယာပု၄ပါးမှာထိုင်နေဣရိယာပုလေးနဲ့တရားရှုမှတ်ရတာမဟုတ်ဘူး ရတဲ့ဣရိယာပုနဲ့လည်းရှုမှတ်လို့ရတယ်ရဟနာဖြစ်နိုင်တယ်တရားရတယ်ဈဉ္ညာဣရိယာပုနဲ့ရှုမှတ်လို့လည်းတရားရတယ်လျောင်းတဲ့ဣရိယာပုနဲ့ရှုမှတ်ရင်လည်းပဲဘုရားတော်အနန္တကဲ့သို့တရားတွေရနိုင်တယ်တရားတွေတွေ့နိုင်တယ်ဒါကြောင့်ဣရိယာပု၄ပါးမှာဘယ်ဣရိယာပုနဲ့ပါမရွေးပဲနဲ့ရှုမှတ်ဖို့အချိန်ဘယ်အချိန်မှမနေ့အချိန်နေ့အချိန်ညအချိန်ငါဘယ်အချိန်မှအထုတ်မယ်မဟုတ်ဘူးအချိန်မရွေး ဘယ်ချိန်မှာပဲရှုရှုအကာလိကတဲ့မြတ်စွာဘုရား သူ့ရဲ့တရားပါအချိန်မရွေးချက်ချင်းကျိုးပေးနိုင်တယ်မနေ့အာထုမနေ့မှာတရားရနိုင်တယ်နေ့အာထုနေ့မှာရနိုင်တယ်ညအာထုညမှာရနိုင်တယ်အချိန်မရွေးတရားရနိုင်တယ်နေရာမရွေးဘယ်နေရာမှာပဲဖြစ်ဖြစ်ဘုန်းကြီးစောတော်ကပြောခဲ့ပြီစာကန်းတောက်ကန်းမှာလည်းရှုမှတ်လို့ရတယ်ရေချိုးကန်းထဲမှာလည်းရေချိုးရင်ရှုမှတ်လို့ရတယ်သတ်စင်ကန်းထဲမှာလည်းသတ်စင်ကန်းရှုမှတ်လို့ရတယ် ဘယ်နေရာမှမှနေရာရွေးစရာမလိုဘူးယောဂီတို့ကိုဘုန်းကြီးပေးလိုက်မယ်မဒါပဲနေရာဘုန်းကြီးတို့ဣရိယာပုမရွေးရှုမှတ်ပါအချိန်မရွေးရှုမှတ်ပါ နေရာမရွေးရှုမှတ်ပါ ရှုမှတ်ခြင်းအပြင်တရားတူမရသေးပေမဲ့ဘာဝနာကုသိုလ်ပါရမီကုသိုလ်တော့မရနိုင်ဘူးလားရနိုင်တယ်ဒါကြောင့်မို့မြတ်စွာဘုရားကပုဏ္ဏစာဗရံဘိက္ခွေဘိက္ခု ကိစ္ဆံတောဝံကိစ္ဆံမိတိပသနာတိထီတော်ဝါထီတော်မိတိပသနာတိနိသိဏောဝါနိသိဏောမိတိပသနာတိတယံနောဝံတယံနောမိတိပသနာတိဘေကဝေယဟံတော်များဥချက်သားတို့ကုဏဇာပရံရှုမပွားများအာထုပုံနောက်တစ်မျိုးကဘေကုယဟံသည်ဝါတရားအထုံးနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်သည် ဝံသွားတုံသွားစေသွားကြိုက်သွားစေမူလီကိဇာမိတိသွားတိဟူ၏ပဇဏာတိတိဝံတိအောင်ရှုပါထိတဝါယတ်တော်လီဝါယတ်လျင်ပြီဝါယတ်တုံးယစေယခိုက်ယစေမူလီထိတမိတိယတ်တိဟူ၏ပဇဏာတိတိဝံတိအောင်ရှုပါနိသိဏဝါထိုင်တော်လီဝါထိုင်လျင်ပြီဝါထိုင်နှုံးထိုင်စေထိုင်ကြိုက်ထိုင်စေမူလီ နေသိတော်မီလေးထိုင်သည်ဟု၏ပသနာတိတိဝါတိဟောရှုပါလျံတော်ဝါလျောင်းတော်လီဝါလျောင်းလျေလီဝါလျောင်းတော်လျောင်းစေလျောင်းကလျောင်းစင်မူလီလျံတော်မီတိလျောင်းသည်ဟု၏ပသနာတိတိဝါတိဟောရှုပါလေဤတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း